نسبحك كثيرا ونذكرك كثيرا إنك كنت بنا بصيرا كيف تغفرون بالله بالله صدق الله العظيم وصدق رسوله النبي الكريم ونحن على ذلك من الشاهدين والذاكرين والحمد لله رب العالمين الله 现在也继续表现，因为那也困难了，那他们是立马加油的，到家。 ခွတ်ဘာနဆောလာကိုတင်ပြတိစပ်ဖို့ရရှိတဲ့အတွက်သက်ဆိုင်ရာတာဝန်ရှိတဲ့59လစုတော်နဲ့အစ္စလာမ်ဝန်ကြောင်းတော်ချုပ်ရေးအဖွဲ့ဝင်များနဲ့ပေါ့ယနေ့ရောက်ရောက်ရောက်ရှိတာပြတဲ့အမျိုးသားအမျိုးသမီးများအားလုံးကြီးစုတင်ရှိကြောင်းနဲ့အလောင်းရှင်များရဲ့အထံတော်မှကောင်းကြီးမင်္ဂလာအဖျားပြတက်ရောက်เสียဆန္ဒပြု ကျွန်တော်အနေနဲ့ကျမ်းမြတ်ကုရ်အာန်မှာရှိတဲ့ဝေါကာရများရဲ့အလိုတော်ပြည့်စုံချက်ကိုအင်ရှာအလ္လာကျွန်တော်ရှိကိုလည်းဆက်လက်တင်ပြမယ်။ယခင်ကကျွန်တော်အပိုင်း1နှစ်3ဆိုပြီးတင်ပြခဲ့တယ်။ယနေ့အပိုင်း4အနေနဲ့တင်ပြမှာဖြစ်တယ်။ဘာဖြစ်လို့လဲဆိုတော့ယနေ့ကျမ်းမြတ်ကုရ်အာန်ကိုဖတ်ပြီးတော့တိုင်းရိုက်မသိတဲ့လူတွေအနေနဲ့ ဘာသာပြန်တွေကိုဖတ်ရတယ်ဘာသာပြန်ကအင်္ဂလိပ်ဖြစ်မယ်ဟိုလူဖြစ်မယ်မြန်မာဖြစ်မယ်မိတို့မိဖြစ်ပါတယ်ဘာသာပြန်ဆိုမှုတွေမှာကျွန်တော်တရားပြောမှာအားနည်းချက်တွေရှိအချို့အချို့အကွဲလွဲတွေရှိအဲ့ဒါကျွန်တော်ဘာမှဝေဖန်မှာမဟုတ်အဲ့ဒီဘာသာပြန်ဖတ်ရုံနဲ့ကုရ်အာန်ဒီဘဝတိဆောက်ဖို့ လုံလောက်မှာမဟုတ်ဘူးဒါကြောင့်ကနေ့မွတ်စလင်ပြောတယ်အေးကုရ်အာန်ဒီဘောဒီဆောင်ကိုမလုံတော့ဘူးကုရ်အာန်ဘောအကောင့်တဲ့ဘောဘုဘယ်စာအုပ်လိုတယ်ဘယ်စာအုပ်လိုတယ်ဆိုတာဒီပြောနေကြတာဘာကြောင့်လဲဆိုတော့ကုရ်အာန်မှာပါတဲ့အနှစ်သာရဘောဟာရများတဲ့အလိုလိုဘောသဘောတရားတွေကိုသဘောမပေါက်တဲ့အပေါ်မှာတခြားပံ့ပိုးမှုတွေလိုတယ်လို့ထင်နေကြအဲ့တော့အဲ့တော့ကျွန်တော်ကုရ်အာန်မှာရှိတဲ့ဘောဟာရများရဲ့သဘောရှင်းလင်းချက်တွေကိုကျွန်တော်ပြပြ ူရာနမတ်1အာယတ်တော်40နဲ့1မှာအလောရှင်မြတ်ကယခုလိုပြတာဝလာတလ်ဘီဆူဟက်ကော بالباطل وتكتم الحق وأنتم تعلمون အတိတ်တွေကတော့သူရဲ့ဓာတ်ရဲ့အတိတ်ကတော့မင်းတို့သာဝရမှန်မဲ့အမှန်တရားကိုတဲ့ မှားရင်ချွတ်ကျော်တဲ့အရာတွေနဲ့ဝတ်စေပေးခြင်းမလုပ်ပါနဲ့အတင်းတို့သိထားတဲ့အမှန်တရားကိုလည်းထိန်ချမ်းမထားပါနဲ့ဘာလို့ဆိုလိုတာလဲဆိုတော့ဝလာတလ်ဘီဆူဟော့ဘောဘီလ်ဘာတွီအမှန်ရှိမရှိအဲ့တော့အစ္စလာမ်သာသနာတော်မှာအဓိကကြတဲ့ကုရ်အာန်ကျမ်းတော်များဟာ ကုရ်အာန်ကျမ်းမြတ်ကြားတဲ့အချိန်ယနေ့အထိလာမယ့်အနာဂတ်ကိယာမတ်တိုင်အောင်အမြဲတမ်းတန်မြတ်ကင်းရှင်းပြီးမှန်ကန်မဲ့ဥပဒေချမ်းဖြစ်အဲ့ဒီအရောအလရှိမက်ကဟတ်လို့တုံးတယ်ခါဝရမှာအဲ့ဒီအမှန်တရားတွေကိုတနည်းအားဖြင့်ကုရ်အာန်မှာရှိတဲ့အမှန်တရားတွေကိုကုရ်အာန်ကျမ်းမြတ်နဲ့ဆန့်ကျင်တဲ့ သဘောတရားတွေနဲ့အတင်တို့ကုရ်အာန်ရဲ့အမှန်ကိုမကွယ်လိုက်ရဲ့လာတန်ဘီဆူဆိုတာကကျွန်တော်တို့အဝတ်စားဝတ်တဲ့အခါမှာကျွန်တော်တို့ရဲ့ခန္ဓာကိုယ်အစိတ်ပိုင်းတွေကိုအဝတ်စားဝတ်လိုက်ရင်အတွင်းရခန္ဓာကိုယ်မမြင်ရတော့ဘာလို့ဆိုတော့အဝတ်စားကကွယ်လိုက်အဲ့ဒီအတုံးလုံးတော့တောင်းလာတာအဲ့တော့ခန္ဓာကိုယ်အဝတ်စားဝတ်လိုက်ရင်ခန္ဓာကိုယ်အစိတ်ပိုင်းတွေမမြင်တယ်လို့ အလရှိမြတ်ရဲ့အမှန်တရားကိုအခြားတည်တည်ကြည်တာပြောအခြားခြားတော့အလလမ်းညွှန်ချက်မဟုတ်တဲ့စာအုပ်စာရမ်းတွေကိုဦးစားပေးလိုက်ကုရ်အာန်နဲ့အမှန်တရားအခွဲဖြစ်တော့တယ်ကုရ်အာန်ကိုသူတို့ကအဲ့ဒါကိုအုပ်ထားလိုက်နော်ကုရ်အာန်ကိုသိဖို့ဆိုတာထက်ကိုကုရ်အာန်မဟုတ်တဲ့ပြင်ပကဗာရာဟိစာအုပ်တွေကိုသိဖို့ပဲကြိုးစားကြတယ်သိဖို့ပဲပြောနေကြအဲ့တော့အဲ့ဒါတွေကကုရ်အာန်နဲ့အရှိတရားကို ဝုတ်ပေးလိုက်တာပဲအဲ့တော့ကျွန်တော်တို့ကကုရ်အာန်ကိုမမြင်တော့ကုရ်အာန်ရဲ့အမှန်တရားကိုမမြင်ဘူးကကောင်းဘူးဒါဆိုရင်အလရှိမြတ်ကပြောတယ်မင်းတို့တကယ်တိကျအမှန်တရားကိုမမှန်ကန်တဲ့စနစ်တည်းနဲ့ဖုံးဖို့ပွယ်ခြင်းဖုံးပွယ်ခြင်းအကာပဲပြုခြင်းမပြုနဲ့ဆိုရင်ပြုတဲ့လူတွေရှိနေလို့ဖြစ်ရမှာအဲ့မှာအဲဘဒူတွေကကုရ်အာန်ရဲ့အမှန်တရားကို အခြားအယူဆတွေနဲ့ဖုံးထားတယ်အကာအကွယ်လုပ်ထားတယ်ဆိုတာကတော့ကျွန်တော်လည်းမသိဘူးသို့တော့စဉ်းစားလို့တော့ရတယ်ထင်မြင်ရဆိုတာအမှန်တည်းမလုံတော့ဘူးအဲ့တော့အစ္စလာမ်သာသနာမှာအလရှင်မြတ်ရဲ့တကယ်တိကျမှန်ကန်တဲ့သာဝရအမှန်တွေကိုဘယ်လိုအမှားတွေကအခွဲထားတဲ့ ဖုံးအုပ်ထားတယ်ဆိုတာကိုအများကြီးရှိတယ်ဗျကျွန်တော်အချိန်ရတော့တစ်ခုတစ်ခုတော့ကျွန်တော်ပြောပြဘာတွေလဲဆိုတော့ကြောက်ဖြစ်တယ်ဟာငါတို့တိုက်ကျွန်တော်ကမတိုက်ဝါသနာလည်းမပါအလားရှိမြတ်တော်လွတ်လပ်မှုပေးတာတယ်ကျွန်တော်တော့ဘာမှတိုက်ရှာဘူးတို့တော့ကုရ်အာန်နဲ့အရှိကိုတော့တင်ပြဖို့တာဝန်ရှိတယ်ဘာဖြစ်လို့လဲဝတ္တံတုံမ ပေါ်ဝမ်းအံထုံတာမင်းတို့သိထားတဲ့အမှန်တွေကိုတဲ့ထိန်ချထားခြင်းမပြုရဘူးလို့အလာကဥပဒေပြဋ္ဌာန်းတဲ့အတွက်ကျွန်တော်သိတဲ့အမှန်တွေကိုကျွန်တော်ပုံပေါ်ပြောဖို့တာဝန်ရှိကောင်းပြီပထမဆုံးကျွန်တော်တို့သိထားတဲ့ဂျန်နက်မှာအာဒမ်အလိုင်စလမ်ကပြင်းနေတဲ့အတွက်ကြောင့်အလာရှင်မြတ်ကသူ့ရဲ့ဇနီး သူ့ရဲ့ဘယ်ဘက်နာယုံကနေတော့ခွဲထုတ်ပြီးတော့ဒီကိုခံသိနေဒါကိုကျွန်တော်အရင်လက်ခံတာအခုမှလက်မခံဘူးနော်ဒီလိုပဲလက်ခံတဲ့လူရှိကြတယ်ဒီလိုပဲပြောနေကြရေးနေကြတာဟုတ်ဒီတဲ့ကောင်းရှိတယ်လေနော်အကြည့်ရင်လည်းကျွန်တော်ပြလို့ရပါဘူးအဲ့တော့အာနမလေးကျွန်မဲ့ဘယ်ဘက်နာယုံနဲ့ဖန်သိလိုက်ပြီးမှ သူတို့နေရာမှာကျန်တဲ့မှာအတီးကိုစားတဲ့ပုံမှန်ပဲအလားရှင်မြတ်ကလူကြီးကိုအောက်ထုတ်လိုက်တယ်ဒါကြောင့်မို့ဘာမှရှိတဲ့လူသားတွေကအဖုံးမိဘကဆင်းသက်လာတယ်လို့မတရားဆွဆွဲထားတဲ့ဘောပဲရှိတယ်ဟုတ်ပြီအဲ့တော့ကုရ်အာန်ကျမ်းကိုကြည့်လိုက်တဲ့အခါဆူရာနံပါတ်1အာယတ်1ကိုကြည့် يا أيها الناس اتقوا ربكم الذي خلقكم من نفس واحدة نيكا محدد إيه؟ نيكا سنسيا نيكا دا نيكا يبقى إيه نيكا يبقى أما حتى بقى ဖတ်တယ်လို့အတိမတိတော့မတိဘူးတို့လည်းမတိဘူးတို့တမင်းမတိပြိဿလည်းမတိဟုတ်လားတော်တက်တာအဲ့တော့ယာအိမနာအစ်တကူရဘကုမလဒီခလကကုမင်နဖ်ဝါဟီဒါ အိုးလူသားမျိုးတော်ရဲ့ပေါင်းလို့အတင်းတို့ဒီအလရှိကတတ်မှတ်ပြတာနဲ့ဥပဒေသားကိုယုံကြည်လိုက်တာကျင့်သုံးကြခလကကုမ်မင်နဖ်ဝါဟီဒါအတင်းတို့လူသားတွေအားလုံးလာရှိမြတ်ကတခုဒီတော်မျိုးရိုးဗီဇဝိညာဉ်ကဖန်ဆင်းတယ်တဲ့ဒီမှာလေဝခလကမင်ဟာဇောက်ကြဟာဝဘတ်မင်ဟူမာရိဂျေလန်ကသီရဝဒီစရီ နောက်မှအဲ့ဒီကနေဒီမှာတစ်စိတ်တစ်စိတ်အမျိုးသားတွေအမျိုးသမီးတွေမြောက်များတာကိုမှခံနေတယ်။အဲ့တော့အယိုးကဖန်တဲ့ဆိုတဲ့စနစ်တွေကကျွန်တော်တို့ဆရာတွေဘောတော်လည်းကြားမှုတဲ့စာအုပ်တွေလည်းဖတ်မှုတဲ့သူတွေလည်းတချို့လက်ခံတာတော့ဝမဟုတ်ဘူး။ကောင်းပြီ။အဲ့ဒီဇနီးမောင်နာမပတ်တဲ့နာမည်ပေးတာလေဘာဘာအာတန်နဲ့မာမာ ဟာဝါတဲ့ကုရ်အာန်ကျမ်းမြတ်ကိုလူကြီးမိမလေ့လာပါအာဒမ်ဆိုတဲ့နာမည်မှာဟာဝါနဲ့ဘယ်တော့မှတွဲတာဘယ်နေရာမှမရှိဘူးဒီမှာဘယ်လိုလာတွဲခဲ့တာဟုတ်ပြီအတိခိုးစားလိုက်တဲ့ဇလန်တော့ဗျာအများကြီးမပြောဘူးအတိခိုးစားလို့ပြဿနာတက်ဟုတ်ကုရ်အာန်ဆူရာနံပါတ်2အာယတ်35ကိုလေ့လာတယ် وقلنا يا آدم اسكن أنت وزوجك الجنة အာရှင်မြတ်ကအဲ့ဒီဥပဒေကိုပြဋ္ဌာန်းတဲ့အာရှင်မိတ်တော်မူတဲ့ယာအာဒံအေအာဒံ was gone အန်တာဝဇောကျုပ်အသင်နဲ့အသင်ရဲ့ကျင်ဟာကျင်ဘက်ဇနီးအဲ့ဒီတလက်မနေ was gone အန်တာဝဇောကျုပ်ကဂျန်နာဂျန်နတ်မှာအသင်တို့ဇနီးမောင်နှံနေကြ وكلا منها رغدا حيث شئتما အတေတို့နှစ်ဦးမိဒီဟာဒီဂျန်နက်မှာရှိတဲ့မိဒီနေရာကမဆုံးမိဒီအတိယနာစာအစကိုမဆုံးအတေတို့စိတ်ကြိုက်အလိုရှိတော့ရာဂတာဟောမောတီတီစိတ်ကြိုက်စားပါလို့ပြပြထားတယ်ဘာပုံမှန်နဲ့အတိကိုစားတယ်ဘုရားဆွဆွဲတာအဲ့တော့အဲ့တော့ကျွန်တော်တို့ဒီလိုချက်တယ်ကောင်း နောက်တစ်ချက်ကျွန်တော်ပြလူကြီးမင်းများကကျွန်တော်လည်းပို့ပြီးတော့စာအုပ်စာတမ်းဖတ်မှုပါပါလေ့လာမှုပါပါကြားမှုပါအစ္စလာမ်သာသနာဝင်မွတ်စလင်တွေဟာတဲ့ဘယ်နဲ့ဆယ်နဲ့သုံးနေကွဲမယ်ဒါကြောင့်ကွဲလွဲကြီးဒီရာမက်လို့ပြောတဲ့ထောက်မှန်တဲ့လူတွေရှိနေတယ်အဲ့တော့53နေကွဲပြီးရင်တသိမ်းမှမှန်တယ် အဲ့တတိမဲ့ကျန်တဲ့ပြမှာကျန်တဲ့အုပ်စုကျန်နေတော့ဟောအစ္စလာမ်ဘာသာဝင်မွတ်စလင်တော်53နှစ်ကိုပြီးတတိမဲ့မှာကျန်တဲ့အုပ်စုကျန်နေတော့ကျန်တဲ့ဘာသာတွေရောမေးလို့ရမလို့ဖြစ်နေဒါကြတော့ခုနအရာထောက်တာတယ်အများကြီးကျွန်တော်ရှင်းပြရတယ်ဒီအိမ်ဆိုင်လောကမှာအစ္စလာမ်တန်လာကိုတဲ့ဝင်ယုံကြည်တဲ့လူဘာကြောင့်ပွဲရမလဲသူတို့ပြောတော့ဘာပဲမှပါတယ် ဒါတော့ကျွန်တော်နည်းနည်းတချို့ကိစ္စပြောလိုက်ပုံကိုရေးတိုက်တယ်ဖြစ်နေမှာဖြစ်မခံဘူးဒါတော့အရှိပဲပြောပြပြအဲ့တော့ကုရ်အာန်ကျမ်းမြတ်ကဘာပြောလဲဆူရာနံပါတ်3အာယတ်တော်တရားနဲ့3မှာပြောတယ်အေတာဆွေမူဘီဟမ်လလာဟ်ဂျမီယာဝလာတဖရရကူလူသားတို့တရားလုံးပြောတာနော်အတင်တို့ဒီသာဝရမှန်မဲ့ အမှန်တရားဖြစ်တဲ့အလာရှင်မြတ်ရဲ့ဥပဒေသားကိုအဲ့တော့ဆွေမူအတင်တို့အတေချာဆုပ်ကန်ဆွဲကန်ထားကြ MCQ လို့မတော့ MCQ ဆိုတာကကြိုင်လိုက်တာပဲဆောက်ကြိုင်တာ MCQ ဆိုတာမဆက်ကရောင်စုကူဆိုတာကြိုင်တာကကြိုင်နေပြီပြောလိုက်အဲ့တော့ဆွေမူဆိုတာကကြိုင်လိုက်ပေတဲ့အထိမလို့ရဘူးအဲ့ဒီ အမျိုးအစားနဲ့တုံးထားတယ်အဲ့ဒီတက်ဆွေမျိုးအသင်တို့ယာတက်ပံမသိမချင်းဒီစနစ်ကိုလက်ကင်ထားအသေးချာချုပ်ကင်ထားဘာလို့လဲဘီဟဘလင်ဒါပြောတော့တော့အလတ်ကျိုးပေါ့အလတ်ကျိုးဆိုတော့ဘာကျိုးလဲတော့မသိဘူးငါအလတ်ကျိုးလားပလတ်စတစ်ကျိုးလားရွှေကျိုးလားအဲ့တော့တန်းတင်စားတာပဲဒါကအလတ်ကျိုးဆိုအလတ်ရှိမြတ်တမပြထားတဲ့ဥပဒေတကုရ်အာန်နဲ့ဥပဒေကိုပြောတာ ကုရ်အာန်မကြခင်ကဆိုရင်တော့ဟိုးအယူကြတဲ့ကြားနေတဲ့ဦးတွေကိုကင်ရမယ်ဆက်မှာဝလာတဖတ်လို့ပါဘင်းတို့မကွဲချမ်းအလဘပြတယ်မင်းတို့မကွဲကြနဲ့တမန်တော်ကအလအမှုတွေကိုစစ်ပြန်တာတမန်တော်ကလည်းမှားသွားတယ်မင်းတို့မကွဲကြနဲ့အဲ့တော့ခွန်ဆက်တော်နဲ့ကွဲမှာဆိုတာဘယ်ဟန်တာဘယ်ဟန်တာလဲ အဲ့ဒီလူမင်းကြီးကိုရဘယ်အရေးအရာလဲမေးခင်ဗျားတို့လောက်ဒီစကားပြောမှာတကောင်းပြီအဲ့တော့ဒီမှာအဲ့ဒီလိုအချက်လက်တွေအများကြီးရှိတဲ့တွေကနောက်တစ်ခုကျွန်တော်မွတ်စလင်တယောက်ဒီမိမိရဲ့သက်တမ်းမှာပြုလုပ်ခဲ့တဲ့အပြစ်ဒုစရိုက်တွေနဲ့ပတ်သက်ပြီးတော့သူဒီဂျဟန္နမ်ငရဲမှာခံရမယ် များများလုပ်ရင်အပြစ်များများလုပ်ရင်ပြစ်များများခံရမယ်အပြစ်နည်းရင်နှိမ့်နည်းနည်းခံရမယ်အဲ့ဒီအချိန်ခါမှာသူ့ရဲ့အဖြစ်တွေကုန်သွားပြီဆိုရင်ဂျာဟန်နကနေဆွဲထုတ်တော့ဘယ်ပို့မယ်ဂျန်နက်ကိုပို့အကျွန်တော်တို့မွတ်စလင်ကဂျာဟန်နကြောက်ကိုသိကြတော့ဖြစ်သွားနော်ဘာလို့အပြစ်လုပ်တော့ဂျာဟန်နမှာခံရမယ်တဲ့ ဥပမာလေးပြတာတော်တော်ကောင်းတယ်အဲ့ဒီအဝတ်စားတန်ကနေစင်စင်ဝတ်ချင်ရင်တော့သူ့ကိုတေးတေးချာချာယူရင်းဝတ်တဲ့ထဲပြုတ်ရှော့ထုတ်ဖောင်းပြီးမှဝတ်ရင်တန်တယ်လို့ပဲအပြစ်ရှိတဲ့မွတ်စလင်တွေကြတော့ငရဲမှထဲအောင်းအောင်းသူ့ကိုဖုတ်မယ်ကင်မယ်ပြုတ်မယ်ပြီးမှတန်တော့မှ ပြစ်တွေကောင်းမှဂျန်နက်ပို့မယ်ဂျန်နက်ကိုသတ်မှတ်ပြပြဝင်ရမယ်ဆိုတာဟုတ်အဲ့တော့ကျွန်တော်တို့ကတွေ့လိုက်ပြီငါတော့သိတာပြီဂျာနာပေါ့ဟုတ်လားမလားအဲ့ဒီကိစ္စလေကုရ်အာန်ကျမ်းမြတ်ကလုံးဝဆန့်ကျင်မွတ်စလင်ဘယ်တော့မှပြည့်မရောက်ဘူးပြောတာလေကျွန်တော်ကုရ်အာန်အာယတ်ဖတ်ပြတင်ပြအာယတ်နံပါတ်ပြောမယ်စူရာနံပါတ်ပြော မွတ်စလင်ဘယ်တော့မှဂျာဟနမ်နေရဲ့နောက်မရောက်ဘူးအလားတော်ဝင်ကြတယ်ဒါပေမဲ့လို့မွတ်စလင်စစ်ဖို့တော့လိုတာပေါ့နော်ကျွန်တော်မွတ်စလင်ဆိုတာနဲ့အလားတော့အဲမင်းကျန်တဲ့သွားတော့ပြောအောင်အဲမွတ်စလင်စစ်ဖို့ပဲလိုတယ်နော်အဲ့တော့အမိခံတိုင်းရင်တော့မတည်ကြဘူးကြနော်အဲကောင်းပြီအဲ့တော့ကုရ်အာန်ကျမ်းရဲ့ဆူရာနံပါတ်43 အာယတ်တော်69 90အာယတ်တော်68 69 90သုံးတစ်ဆက်တည်းမွတ်စလင်ဘယ်လိုလဲမွတ်စလင်ဂျန်နတ်ကိုဓာတ်ရိုက်ဝင်ရမှာဆိုတာထောက်တာအဲ့တော့အလရှိမြတ်ကကီယမတ်နေကြရင်လူတိုင်းလူတိုင်းက one of the fact of his soul فزيع من في السماوات ومن في الأرض အဲ့ဒီကံမင်းဒီမှာတဲ့လူတိုင်းလူတိုင်းကကြောက်ဘူးတုံနေတယ်။ဘာလို့ဘာလို့ဖြစ်ရမလဲ။ဘာတွေနဲ့ကြောက်ရမလဲ။ဘယ်လိုဖြစ်မျိုးရင်ဆိုင်ရပါမလဲ။ငါမွတ်စလင်လို့ကြည်ရပြီမယ်လို့ငါ့အလာကမွတ်စလင်လို့အတိမပြုပါမလားပေါ့နော်။ကျွန်တော်လည်းအဲ့ဒါပဲစိတ်ကူ။အဲ့တော့ အဲ့ဒီအချိန်ကမှအစ်လာမန်ရှာဝါအလာရှင်မြတ်အလိုရှိတဲ့လူကတော့လုံးဝကြောက်ဘူးတော်မှာမဟုတ်စိတ်ခံတာအဲ့ဒီကြောက်ဘူးတော်မှာအနေထားမျိုးမှာကုရ်အာန်ဆူရာ53အာယတ်68 69 90ပါပြောမယ် يا عبادي لا خوف တဲ့ဥပရိသလမ်းညွန်ချက်ဝရအံကိုယုံကြည်ပြီးတော့လက်တွေ့နာကအကောင့်တွေပေါ်တာဝန်ကြည်ပြစွာခန်းဆောင်သူမှန်တယ်ဗျာဒါခေါင်းမလာလိုက်ကုန်မရောအဲ့ဒီအချိန်ခါမှာအတင်တို့ဘာမှကြောက်လို့ဆွေးကြမလို့ဘူးတဲ့ဝရအံတုံတာဟဒနုစိတ်တကြတာစိုးရင်ပူပန်စရာလည်းမလိုဘူး ခန္ဓာစုကိုပြောတာဒီနေရာပြောတော့မွတ်စလင်တွေကိုပြောတာအာမွတ်စလင်တွေကကိယာမတ်မှာစိတ်ဓာတ်ကြဖို့ကြောင်းမစိုးရင်ကိုမလိုဘူးလို့အလာပြောတဲ့အထဲမှာသူတောင်းတာရိုက်ပါတယ်ငါရှိကိုအီဘာဒက်လုပ်တဲ့လူကျွန်တော်တို့ပြောတာကျွန်တော်တို့အီဘာဒက်လုပ်နေတာပဲငါတင်လည်းဖတ်တယ်ထောက်တင်လည်းဖတ်တယ်ဝါချောင်းလည်းဇကတ်ပေးတာဟတ်လုပ်တယ်ဟုတ်တယ်လားအီဘာဒက်မှတ်မှာပဲအီဘာဒက်တလောက်မဟုတ်ဘူး အေဘာဒဆိုတာကမိမိတတန်တလျှောက်လုံးအလားရှိမြတ်ချမ်းမှပြတာနဲ့ကုရ်အာန်နဲ့ဝိပဒိနဲ့အညီလောက်ရမယ်ဆိုတဲ့ကိစ္စတွေကိုလုံးနဲ့ရှောင်ရမယ်ဆိုတဲ့ကိစ္စတွေရှောင်ခြင်းအားလုံးကြီးဒီပါတယ်ဇီဝရှာခြင်းကောင်းမွန်တာရိုးသားစွာဇီဝရှာရင်အီဘာဒတ်ဓမ္မတိုက်ဒီဇီဝရှာရင်အီဘာဒတ်မဟုတ်ဘူး စကားပြောရင်မှန်မှန်ကန်ကန်စကားပြောရင်အီဘာဒတ်လိမ့်လေကောက်ကြည့်အီဘာဒတ်မဟုတ်ဘူးအလားတူပဲမိမိတက်တာမှာလာပြဥပဒေနဲ့အညီနေမယ်ဆိုရင်ဘာလဲအလားပြောမယ်အဲဒီလိုကေရံပတ်အခြေခါမှာကြောင်းလို့ဆိုရင်ကြာစိတ်ဓာတ်ကြတာမလိုတဲ့ဘာတူလဲပညာရှင်တော့ဖွင့်ဆိုတာဟုတ်စီ နော်ကျွန်တော်တို့ပညာရှင်တွေဖွင့်ဆိုတာကိုဘာမှမပြောမဝေပါဘူးမဝေပါဘူးအလာကသူပြောတဲ့ဥပဒေအလာရှင်မြတ်ပြထားတဲ့ကုရ်အာန်ရဲ့ဥပဒေကိုအလာရှင်မြတ်ကိုယ်တိုင်ကပဲရှင်းထားရဘာဖြစ်လို့လဲဆိုတော့ ونزلنا عليك الكتاب تبيانا لكل شيء كما نو اتي بو غا بيا ثانا هاي القران دي ايا كدين شيلين ثا بي ပြောတော့ပြအလုံးရှင်တွေပြရှိရကျွန်တော်တို့လေ့လာဖို့ပဲ အဲ့တော့အဲ့ဒီအခြေခံမှာငါ့ကိုအင်ပါတက်လုပ်တဲ့လူတွေကြောက်လို့စိုးရိမ်တာမလိုဘူးဆိုတော့ဘာတူလဲဆိုတော့အနာကရှိတာပဲအဲ့တော့ဒီလက်တော့69မှာဆက်ပြီးရှင်း الذين آمنوا လင်တယောက်နှစ်ယောက်အများကြီးမွတ်စလင်မင်းကျွန်တော်မွတ်စလင်အားလုံးကိုပြောတာအဲ့ဒီလူတွေကဘယ်လူတွေလဲသိလားတဲ့အလတိနာအဲ့ဒီလူတွေဟာတရားဘက်မှာဘာမှကြောက်မစားစိုးရိမ်စားစိတ်ဓာတ်ကြကြမလို့လေဘယ်လူတွေလဲဆိုတာအလကရှိပြီအလတိနာအာမနူဘီအာယာတိနာဒီဒီချက်ကပြောတာအဲ့ဒီလူတွေကအာမနူသူတို့ယုံကြည်ခဲ့ရတယ် ဘာကိုယုံတာလဲဘီအာယာတေလာငါအလန်ရှင်ပြရဲ့အာရတော်ကားကိုယုံတာသိရတယ်နော်ငါရဲ့ထူးခြားတဲ့ဝိဒေတာလက္ခဏာတွေငါပြထားတဲ့ဥပဒေတွေကိုယုံတယ်ရှုံယုံနဲ့မရယုံတဲ့ပြီးကမပြီးကုရ်အာန်ဆက်ဝကာနူမွတ်စလီမီဒီလူတွေအဲ့ဒီငါရဲ့ဥပဒေကိုယုံပြီးဥပဒေကပြထားတဲ့စနစ်တွေကို နာဂာနဲ့လူကြီးဖြစ်တယ်ကျွန်တော်တို့ဘာသာပြန်တိုင်းအဲ့ဒီလူကြီးကမွတ်စလင်တွေဖြစ်တယ်လို့ပြောတယ်မွတ်စလင်တွေဖြစ်တယ်ဆိုတော့ကျွန်တော်တို့မွတ်စလင်တွေပြန်အေးတာဟောဒါမှမဟုတ်မွတ်စလင်ပါလေအလ္လာဒီနာအာမနူဘီအာယတ်နာဝကာနူမွတ်စလင်မီမာရဲ့ပြတဲ့ဥပဒေကုရ်အာန်ကိုယုံတယ်အဲ့ဒီမွတ်စလင်ဆိုတာကနာဂန်သူအလာပြဥပဒေကိုနာဂန်တဲ့လူကိုအာရဘီဘာသာစကားနဲ့မွတ်စလင်လို့ခေါ်တယ်ဒါကြောင့်သူဘာသူလို့ဖြစ်စေ ဘယ်နိုင်ငံမှာနေပါစေဘယ်ခေတ်ကာလမှာဖြစ်ပါစေအလားဥပဒေကိုနာခံတဲ့လူကိုမွတ်စလင်ခေါ်တာအာတိပါဒစကားနဲ့မြန်မာလိုဆိုတော့အမှန်တရားအပေါ်မှာနာခံတဲ့မွတ်စလင်တွေပြောတာအလားရှိမြပြတာနဲ့ဥပဒေအမိတ်ကိုနာခံလူလို့ဒီအဲ့ဒါကြောင့်မို့အလရှင်မြတ်ရဲ့ပြဋ္ဌာန်းတဲ့ဥပဒေအာရတော်များကိုယုံပြီးတော့အဲ့ဒီအာရတော်ကပြဋ္ဌာန်းတဲ့အတိုင်းနာခံပြီးနေမယ်ဆိုရင်သူတို့ကအလကမွတ်စလင်တို့တတ်မှတ်တယ် အဲ့ဒီမွတ်စလင်တွေဘာဖြစ်မလဲဆိုတာရှေ့53 50ရောက်ပြောတယ်ဩဒုခိုလူဂျန်နတအန်တုံဝအဇဝါဂျုကွမ်တူဟ်ဘာရူန်ဩဒုခိုလူဘယ်လိုတိုင်းရိုက်ဝင်ကြဝဲသားမလို့တဆင့်မလို့ဩဒုခိုလူဘယ်လိုတိုင်းရိုက်ဝင်ဘယ်လိုလဲဂျန်နာ ဂျန်နက်ထဲကိုဓာတ်ရဲ့ဝင်ရမှာဘာကြဟန်နာမတော်မွတ်စလင်ဆိုရင်နော်အနိခန္ဓာကျွန်တော်လည်းမပြောအလားတူတော့မွတ်စလင်ပဲပြောနော်အဲအဲ့တော့ဘုဒ္ဓကိုလိုဂျန်နာအန်တုံအတင်တို့ဝါဇဝတ်ကိုအတင်တို့ရဲ့ဇနီးတယ်များလို့ပါတာပြတယ်ဘာမှမတော့မဝေပါဘူးပါတယ်ပြောမှလည်းမပြောတတ်ပါဘူးဒါပေမဲ့လို့ကျွန်တော်မြူဒီမီကအဲ့ဒီဟာကိုဗမာလိုဖတ်ပြီးပြောတယ် အတင်တို့နဲ့အတင်တို့ရဲ့ဇနီးတယ်များဂျန်နက်ကိုပျော်ပျော်ရွှင်စီဝင်ကြဆိုတော့မိမိကမေးတယ်ကျမပြင်နောက်ရှိနေလားတဲ့ဇနီးနော်ဒီမှာလေအတင်တို့နဲ့အတင်တို့ရဲ့ဇနီးတယ်များလို့ယူတာဒါဆိုလူပြိုကြီးတွေပါပါလားတဲ့အဲ့တော့ဟုတ်တယ်အဲ့ဒါဒါဘာသာပြန်တာပဲဘုရားကပြောတာ as what ဇာတ်တဲ့အများကြီး as what ကျင်ရကျင်တဲ့ ဇနီးပေါင်းတန်လည်းပါတယ်လို့သူ့ရဲ့ဘဝမှာလက်တွေ့ပြီးအမှန်တရားကိုလက်တွေ့ပြီးလုပ်တဲ့အပေါင်းအသင်းတွေမိတ်ဆွေတွေနော်သူတို့နဲ့ရင်းနှီးတဲ့ပုံသဏ္ဍာန်သူ့ရဲ့အုပ်စုတွေကိုလည်းဇောင်းအဇဝတ်ပတ်တုံးဒါနောက်ကုရ်အာန်ရဲ့အများကြီးရှင်းပြရအဲ့ဒါတော့အတင်တို့နဲ့နော်အတင်တို့နဲ့တွဲပက်ပြီးတော့ငါရှင်မြတ်ရဲ့ဥရိဒကိုလိုက်လာလူတွေအားလုံးအမျိုးသားအမျိုးသမီးတွေ အကုန်ဂျန်နက်မှာဝင်သူ့ဟောဘလူဘယ်လိုဝင်ရမလဲကြည်ကြည်နတ်နတ်ပျော်ပျော်ရွှင်ရွှင်နဲ့ဂျန်နက်ကိုဝင်ပါဘယ်လိုလဲမွတ်စလင်တွေကိုပြောတာအဲ့တော့မွတ်စလင်ဘယ်လိုလုပ်ပြီးရရောက်ပါဘယ်လိုပုတ်လိုက်လဲနော်အဲ့ဒီကလည်းရှိတော့ကျွန်တော်အဲ့အိတ်အိတ်ပြောအောင်ကဲအဲ့တော့ကျွန်တော်တို့ကတိထားရမှာလား ကျွန်တော်တို့နားလည်ထားတဲ့ကြားမှုတဲ့လက်ခံထားတဲ့အချက်လက်တွေကကိုရံကျမ်းနဲ့ဆန့်ကျင်နေတယ်ဆိုတာကိုကျွန်တော်သင်ပြတယ်ဘယ်လိုမှပေါက်ကတ်ချက်မလို့ဟုတ်မလားကျွန်တော်မှတာဝန်မရှိဘူးအလားအရှင်ကတော့ပြောတယ် financial element ကို financial file ဘာလို့မဆိုဝါအမရေကိုကြားရင်လက်ခံလို့ရလို့ယုံကြည်လို့ရလို့ငင်းကြပိုက်ကိုလည်းရှိတယ်ကျွန်တော်ကတော့သာဝရမှာမယ်အလားရဲ့ဥပဒေကုရ်အာန်ကိုကိုးကားပြီးပြောတာ နော်တခြားစာအုပ်ပြောစာအုပ်တွေတွေ့လဲကြည့်ရပုံမှာတယောက်တစ်မျိုးကြီးဖြစ်သွားလိမ့်မယ်အဲ့တော့ကျွန်တော်အနေနဲ့ဒီအချက်၃ချက်ကိုပြနော်ဒါကုရ်အာန်နဲ့ဆန့်ကျင်နေတဲ့စနစ်ကိုကျွန်တော်တို့ကဒီဘက်စားနေတယ်တို့တော့အများကြီးရှိနေတယ်အဲ့ဒီထဲကခဏထားပြီးတော့ကျွန်တော်ကုရ်အာန်ဆူရာနံပါတ်2အာယတ်တော်28ကိုနည်းနည်းလေးတင်ပြမယ်အဲ့ဒါကဘာလဲဆို ဒီနေ့ကျွန်တော်တို့သိထားတာကလူတယောက်ဒီမိခင်ဝန်ထဲမှာမွေးမယ်တခါရှင်းမယ်ပြီးရင်သိမယ်ပြီးရင်ကြံပတ်တာပြန်ရှင်းမယ်အတိတ်ကကျွန်တော်တို့တခါမွေးတယ်နှစ်ခါရှင်းမှာပေါ့နော်တခါမွေးလိုက်တယ်မွေးပြီးသိသွားပြီသိပြီးရင်နောက်တစ်ခါကြံမတတ်ကြရင်ပြန်ရှင်း နှစ်ခါရှင်းမယ်တစ်ခါသိတယ်ဘာလို့လဲဝေးလိုက်တယ်ဒါရှင်းသွားတယ်နောက်သိသွားတာတစ်ခါနောက်ကဲမှပဲပြန်ထားတယ်ဘုရားကအဲ့လိုမပြောဘုရားကဘာပြောလဲစိတ်ဝင်စားတယ်တစ်ပေါင်း1400ကျော်ကတမန်တော်မြတ်ကအလောက်ဝယ်ကိုကြေးလာခဲ့တယ်လူတွေဟာနှစ်ခါသိတယ်တဲ့နှစ်ခါရှင်းတယ်တဲ့ဟုတ်လို့ကျွန်တော်ဘယ်တော့တစ်ခါသိဘူးလို့ ဟုတ်လားဟုတ်တယ်ပရမကနှခါတိရနှခါရှင်တယ်အဲ့ဒါကဘာလဲဆိုတာကိုသိဖို့လိုတယ်အဲ့တော့ကုရ်အာန်ရဲ့ဘောရီအားကိုသိနားလည်လို့တယ်အဲ့ဒါကကုရ်အာန်စူရာနံပါတ်1အာယတ်တော်28မှာပြောတာ كيف تكفرون بالله وطاعته فأحياكم ثم يميتكم ثم يحييكم ثم إليه ترجعون كيف تكفرون بالله ဘယ်လိုအကြောင်းကြောင့်ဒီကြောင့်အလရှင်မြတ်ကိုမြင်းပယ်နေကြတယ်တဲ့တာဖူရူ ဘာကြောင့်အလောင်းရင်းနေတာဟုတ်ကျွန်တော်ကအလောင်းလည်းခဏပဲငင်းနေတာကိုတတိမထားတယ်အလောင်းလက်ခံတဲ့အခါတပြားမှမလျှော့ဘာကိုငင်းတာလဲဆိုတော့အလာပြတဲ့ဥပဒေကုရ်အာန်တပြားကလူလက်မစားဘူးပြတော့ဟိုစာအုပ်ဒီစာအုပ်ကဘာမှလူကြီးဟိုဟာဒီကသူလျှောက်ပြနော်ဒါကအလောင်းငင်းမလေးလူကြီးမင်းသားဆုံးဖြတ်တော့အလားမင်း ကိုင်းပါတာဖူရုနာပိလာအတင်တို့ကအလာရှင်နဲ့ကိုဘယ်လိုအကြောင်းတွေနဲ့ညှိမယ်နေကြတယ်ပြောမယ်ဝကွန်တုံအမဝတာဝကွန်တုံအမဝတာအတင်တို့ကလေတချိန်ကအသိတွေဖြစ်တယ်တဲ့အဲ့ဒီအသိရဆိုတာကျွန်တော်သိတဲ့မသာပြောတာမဟုတ်ဘူးတက်မဲကိုပြောတာအတင်တို့က အရှိမဟုတ်တက်ရှိမဟုတ်ပဲတက်မဲ့ဘဝနဲ့အသေးဘဝမှာပထမအသေးလို့ရှိနေတယ်ပြီးမှနော်ပထမအသေးမှာနော်အဲ့တော့ရှင်မြတ်ကပြောပြီးအမောတံအတင်တို့ဟာပထမမှာအသေးကောင်ပဲတက်မဲ့ကဖြစ်ဒါကနောက်တိုက်ပြန်ကြီးရဲ့ရှင်ရှင်နေအဲ့တော့ပြီးမှဖာအဟယာကုံနောက်မှအတင်တို့ ခါရဲ့ငါအရှင်မြတ်ကရှင်းတန်းနေတယ်တက်ရှိအဖြစ်နဲ့ပြုလုပ်တယ်ဆုံးမအဲ့ဒီနောက်ယူမီတုကုံအတင်းလုံးပြန်ပြီးတေကြရလိမ့်မယ်ပြီးရင်ဆုံးမယူဟရီကုံအတင်းလုံးကိုပြန်ရှိနေဦးမယ်ပြီးရင်ဘာလုပ်ပါလဲဆုံးမအိဒါယေတို့ရောင်အတင်းလုံးအားလုံးကိုအလာရှင်မြတ်ထံတော်ကိုပြန်သွားကြရမယ်လူတွေဖြစ်တယ်ပထမဆုံးအသေးဆိုတာကတက်မဲ့ ကဘာမှာရှိတဲ့တက်ရှိအာလောဘတက်မရဖြစ်တာအဲ့ဒီအာရဲ့ပေါ်စွာပါလေဟိုခေတ်ကတိတ်ပါမထွန်းကားတွေကဒီအာရဲ့ကိုသဘောပေါက်မယ်လို့ကျွန်တော်မထင်ဘူးဘာလို့တက်ရှိဘီကစတယ်ဆိုတော့သူတို့မှမသိဘူးသူတို့တိတာတော့ဟိုဇနက်ကကန်ချလိုက်လို့ဒီကဘာကြီးရောက်လာတယ်တိတာနော်ဟုတ်အဲ့တော့အဲ့ဒီဟာက တက်မရနေမှတက်ရှိဖြစ်လာတယ်ဆိုတာကသိပ္ပံထုံးတာမှဒီနေ့လူတွေလက်ခံလိုက်အားလုံးပြင်နေရတဲ့တက်မရနဲ့တက်ရှိဖြစ်လာဒီနေ့နော်ကိုရကပြောဘူး والله خلق كل دابة من ماء သူလာနေစလေအရ55မှာပြောတယ်အလားရှိတဲ့ဒီရှိနေမြတက်ရှိလောကဆိုတာတက်ရှိတော့မတော်ဘူးသူကနော်ဓာတ်ဘာတော့ဓာတ်ဘာနဲ့တဝတ်နဲ့မတူဘူး ဘဝကတက်ရှိတိရစ္ဆာန်ဓာတ်ပါဆိုတာကဇီဝဗေဒအဲ့ဒီဇီဝဗေဒကနှစ်ပိုင်းခွဲပြီးမှယောဂဗေဒဖြစ်တယ်တတ္တဗေဒဖြစ်တယ်အဲ့ဒီယောဂဗေဒဖြစ်ဖို့တတ္တဗေဒဖြစ်ဖို့အခြေခံဇီဝဗေဒဟာတဲ့ငါရှင်အားလုံးကိုရေရနေပါလိမ့်မယ်ဖမင်းမန်ယမ်ရှိအလာဘတ်မီဝမင်းမန်ယမ်ရှိအလာရိဂျလိုင်းဝမင်းမန်ယမ်ရှိအလာအခရဘော အဲ့ဒီမှာတစ်စက်အဲ့ဒီတိရစ္ဆာန်တက်ရှိတွေဟာတဲ့သွားသွားတရဝခြေနှချောင်းတရဝခြေလေးချောင်းတရဝပြည့်နေရှင်းနိုင်ဘုရားက1400တွေကကြည်လာအခုမှသိပဲပြတာဒီတော့ဟုတ်တယ်ဒါတော့နေရပေါ်တယ်ဘာသာခြေနှချောင်းခြေလေးချောင်း၃မျိုးပဲရှိတယ်ဟုတ်ပြီအဲ့တော့အဲ့ဒီလိုတက်မဲ့အနေထားနေပြီးတက်ရှိပြအောင်လုပ်တယ်တဲ့အဲ့ဒီကျေးဇူးတွေကို အဲ့ဒီအလားကျေးဇူးတွေကိုမင်းတို့ငင်းနိုင်ကြလားဘယ်လိုအကြောင်းနဲ့ငင်းနေကြလဲဘာအယောကိုမင်းတို့ရှင်းတာလေသုံးမယူမီးတို့ကိုမင်းတို့နောက်ပြန်သေးရမယ်တဲ့သုံးမယူဝီးကိုမင်းတို့ပြန်ရှင်းရမယ်တရားဘက်မှာပြန်ရှင်းပြီးမှကျွန်တော်တို့အားလုံးအောင်ဟာနာတို့ပဲသုံးမအလားရေးတော့ကြောင်းအတင်းတို့အားလုံးအလားရှင်မြတ်ထံပြန်သွားရမယ်အဲ့ဒါကိုစူရာနှစ်မှာလည်းကျွန်တော်တို့သိကြတယ် إنا لله وإنا إليه راجعون الله ကျွန်တော်တို့မတာပြင်းမှာဖတ်တယ်။နော်အဲ့ဒါတော့မတာပြင်းမှာဖတ်လို့ရဘူး။ဘယ်ချိန်မှဖတ်လို့ရ။ညသူအာရအရှိကြီးတွေကျွန်တော်ပြောဖို့အချိန်မရ။ကျွန်တော်တို့အလတ်တာပြန်သွားမှလူတွေ။ဒါဆိုအလတ်ကပြောတယ်မင်းတို့ဒီလိုငါလှုပ်ထားရတာနဲ့မင်းတို့ တက်မရလည်းတက်ရှိပြောင်းမယ်တက်ရှိရလည်းပြန်တည်မယ်တည်ပြီးပြန်ရှိမယ်အဲ့ဒီကျေးဇူးတွေနဲ့ပတ်သက်ပြီးတို့ဘာငြင်းပါလဲတဲ့ကျွန်တော်တို့ကျွန်တော်ပြောချင်တာပေါ့ကွာမွတ်စလင်ဆိုတဲ့လူတွေပေါ့ဟိုကျန်တဲ့ကာဖီကမဆိုင်ဘူးကလည်းငွားအလာတလားဒီကလည်းမြင်တယ်လားရှိဘူးမွတ်စလင်တွေကအလာအမိတ်ငါကမှုတော်တော်ကြောက်တယ်တော်တော်ကြောက်တယ်အလာအမိတ်ငါကမှုကြောက်တယ်ဘာဖြစ်လို့လဲကြောက်အောင်လုပ်ထားတယ်လေ အလံမေးခံဖို့ဆိုကြောက်အောင်လုပ်ထားတယ်။ဘာဖြစ်လို့လဲဆိုတော့ဟာကျွန်တော်အဖေကျွန်တော်အမေကျွန်တော်အတိကျွန်တော်ဘယ်လိုအလံမေးခံသွားပြီဆိုတော့ကျွန်တော်သိတယ်။နော်။သွားပြီ။အဲ့တော့ကျွန်တော်တို့ကလူဆိုတာတေပါကြောက်တာပဲ။တရားကိုအလံမေးခံတယ်ဆိုတော့တို့ကအလံမေးမခံကြည့်ဘူးပေါ့။အဲ့တော့မဟုတ်လားအလံမေးခံတေပါဆိုတော့မတေမတေကျင်တော့ဘာလုပ်လဲ။ဟာငါတို့အလံမေးမခံဘူး။အဲ့တော့အလံမေးမခံအောင်ဖန်တီးရတဲ့စနစ်တစ်ခုဝင်နေတယ် ဟုတ်ပါလားအဲ့တော့ကျွန်တော်တို့ကဒါဆိုလူကြောက်မွတ်စလင်ကြောက်ဆောင်းသွားတယ်လူမောင်လူကြောက်ဆောင်းသွားတယ်ဆိုဘယ်လိုနာမည်ပေးကောင်းကျွန်တော်တို့ကအလားမိတ်ခံတာတကယ်တော့ဘာလူကြီးပြောနေတယ်အာအဝိလက်ပြောနေကြတာပဲအလားမိတ်ခံသွားတာကျွန်တော်ကမကြိုက်အလားမိတ်ကတေမခံတယ်ပေါ့မတေခင်ကအလားမိတ်ခံတော့ကျွန်တော်တို့အလားမိတ်ခံမှုကြောက်တာပါလို့တေမကြောက်တော့အလားမိတ်လည်းမခံဘူးနော်အဲ့ဒီစိတ်ကြီးဝင်အောင်တနည်းတဲ့ကျွန်တော်တို့ဖျားမယ်ကျွန်တော်တို့လူရောက်သေးမှဘာပြောမလဲ အလားရှင်သာထာတော်တို့ပြန်လဲကြွညာရှင်လို့ပြောရင်ကောင်းလားကုရ်အာန်နဲ့ကိုက်ကုရ်အာန်နဲ့ကိုက်ရင်ကြည့်ကြကြက်အင်နာလ illah ဝအင်နာအီလာဟီရာဂျီကျွန်တော်မျိုးတို့ဒီရှင်တန်ကြီးတွေအလားပြပြတဲ့အတွက်ကျွန်တော်မျိုးတို့ဒီထိုရှင်ထာတော်တို့ပြန်လဲသွားရမယ်ဒီဖြစ်တယ်ဒါကြောင့်လူကြောက်ဆုံးသွားတယ်ဆိုရင်အထူးသဖြင့်မွတ်စလင်ကြောက်ဆုံးတယ်ဆိုအလားတန်ပြန်လဲကြွညာကြီးဆိုကုရ်အာန်နဲ့ကိုက်နော်အလားမိတ်ခံကြီးဆိုတော့ကျွန်တော်တို့ကတေမာကြောက်တော့အလားမိတ်လည်းမခံချင်ဘူး တာဟုတ်အဲ့တော့ဒီမှာပါတဲ့နော်မင်းတို့ပထမအတေရနေအရှိဖြစ်တယ်ဆိုတာကိုဒီအာရကြတဲ့အချိန်နောက်ပိုင်းခေတ်တွေမှာလူတွေကမွတ်စလင်တွေကဒီအာရကိုတော့ဒါတိတ်ပံထုံးကားလာမှာဟောပထမဆုံးလူတွေတက်ရှိတယ်အားလုံးတက်မြန်နေဖြစ်တယ်ဆိုတာလက်ခံတာအဲ့ဒီအရင်ကလူတွေကတို့ဘယ်လိုလုပ်တည်တယ်ဘယ်လိုလုပ်တက်မြန်တယ်ဘယ်လိုလုပ်လူဖြစ်လာဆိုတာစဉ်းစားလို့မရဘူး မရရင်အဲ့ဒီလူတွေကပြောမယ်ဟေးကိုရံကိုမင်းတို့မရှင်းပြရင်ငါတို့လက်မခံဘူးပြောလို့မရဒါပေမဲ့အဲ့ဒီအချိန်ကအလာရှိမြတ်ကိုယုံကြည်တဲ့လူတွေရဲ့သဘောထားဟိုချင်းမအခုလည်းပါတယ်ကျွန်တော်တို့လည်းကုရ်အာန်ကျမ်းမြတ်ကိုအားလုံးမရှင်းနိုင်လားဆိုကျွန်တော်မရှင်းနိုင်ကျွန်တော်မသိတာဒီအများကြီးရှိခဏနဲ့ကျွန်တော်တို့မရှင်းနိုင်တာလည်းကုရ်အာန်ကြီးမပြည့်ပြည့်စုံဘူးလို့ပြောလို့မရဒါကျွန်တော်တို့အားနေတာအော်ဒါဆိုရင် ကုရ်အာန်ကျမ်းမြတ်မှာပါတဲ့အချက်လက်တွေကိုကျွန်တော်တို့ကနားမလည်လို့ဆိုဘယ်လိုသဘောထားမလဲကုရ်အာန်ကပြောတယ်နော်ကုရ်အာန်ကပြောတယ်ဖာအမ်မလ်လဇီနာအာ န်မှာပါတဲ့သဘောတရားတွေကိုတဲ့ဖာအမလဇီနာအာမနူအဲ့ဒီအလာကိုယုံတယ်အလာကုရ်အာန်ကိုယုံတဲ့လူတွေကကုရ်အာန်ကျမ်းမြတ်ရဲ့ဥရိတကိုသဘောမပေါက်ရင်တော့ပါဖယာလမနာအန်ဝလ်ဟက်မင်ရဘ်ဟင်သူတို့ကိုပြီးကြည့်ကတော့အလာရှိမြတ်ထာမမှာပြတဲ့ဥပဒေမှန်တယ်ဆိုတာကိုသူတို့သိတယ်သိတယ်သဘောပေါက်ခြင်းမပေါက်ခြင်းရှိတယ် တို့တော့အလံကိုယုံတဲ့လူတွေကတော့အလံဝိပရိတိအမြဲတမ်းမှန်တယ်ဆိုတာကိုဖရာရမှုသူတို့သိရတယ်။ဒါယုံကြည်သူရဲ့သဘောထား။ကာဖယ်ရဲ့သဘောထားပြောပြ။ဒါကုရမတစ်ဆက်ပါ။ وأما الذين كفروا فيقولون ဘာဖယ်ဒီကပြောအလန်ကဘာယူရချက်နဲ့ဒါတွေကိုပြောနေတာလဲဘုရားမှာဘာကိစ္စနဲ့ပြောနေတာလဲလို့မေးမယ်တဲ့ဘယ်သူမေးမှာလဲဝါမလဒီနာကဖရူကာဖဒီကမေးခဏကျွန်တော်လည်းမေးတာဒီအားရဲ့ဘာကြောင့်ကြားရတာလဲချမ်းနေတဲ့စုပါလေနော်ဘာကြောင့်ကြားတာလဲကြည့်လိုက်ဘာကြောင့်ကြားဆိုတော့ဟာဒီကတော့လေးလာကိုယ်လေးတည်းအများကြီးတွေ့ဘယ်သူကရှင်နေကြမှာ အလရှင်များရဲ့အာရတော်ကျွန်တော်ဖတ်လိုက်တယ်လက်ခံလိုက်တယ်ဆိုရင်တဘောပေါက်ဒီဖြစ်စေမပေါက်ဒီဖြစ်စေကုရ်အာန်ဒီဟာဝရမှန်တယ်လို့ယုံကြည်ရမယ်။နော်အဲ့တော့ကျွန်တော်တို့ကကုရ်အာန်ကျမ်းမြတ်နဲ့ဝေးအောင်ကုရ်အာန်ရဲ့အရှိတရားကိုလူတွေသဘောမပေါက်နီးမျိုးစုံနဲ့ကွယ်ထားတယ်။အနည်းဆုံးပြောရင်အဝတ်ဝတ်ပေးတယ်ကုရ်အာန်ကအဝတ်နဲ့အောက်လိုက်ကုရ်အာန်အထဲမှာဘာမှမဖြစ်ဘူး။အဲ့ဒါလိုဘာနဲ့လို့အဝတ်နဲ့မဟုတ်ဘူး တခြားစာအုပ်တွေလည်းအုပ်ထားတယ်နော်ကိုရာအောင်လေ့လာဖို့လည်းအချိန်မရဘူးဟိုကနေဖိုင်းဖိုင်းဖိုင်းနဲ့သွားတာအဲ့ဒါကြောင့်မလို့ဒီကောက်ရောက်ကျွန်တော်ပြောလို့လားအစ္စလာမ်ရဲ့အမှန်တရားဒီကုရ်အာန်ကုရ်အာန်ရဲ့အမှန်တရားကိုဘယ်အရာနဲ့မှဖုံးကွယ်လို့မရဘူးဖုံးကွယ်ကြမှာပဲတို့တော့ကိုယ်မှာအတိညာရှိတယ်အုံနောက်ရှိတယ်စဉ်းစားတတ်တယ်အစင်လာကိုသွားမလားအများကိုကြည့်မလားအမှန်ကိုကြည့်မလားဒါကိုဆုံးပြ ကိုယ်ယုံကြည်တဲ့အီမန်ဒီပါတယ်လာအီလာဟာအီလောဘောမုဟမ္မဒ်ရဆူလလာဘယ်သူမှမပါအလ္လာဟ်နဲ့အလ္လာဟ်တမန်တော်ပဲပါဒါဆိုကြံတဲ့ဟာတွေလက်ခံတင့်လားမတင့်လားဘုရားကိုဆုံးဖြတ်ကိုယ်ယုံကြည်ချက်တော့ကိုယ်မရိုက်ချိုးပါနဲ့เนาะအဲ့ဒါကြောင့်မလို့ကျွန်တော်တို့တပည့်ဟာဝရဏနဲ့အရှိတရားကိုလေ့လာဖို့လိုတယ် ဘာသာပြန်လေ့လာပြီးတော့ကျွန်တော်တေတေရပြောမယ်ကုရ်အာန်ရဲ့အရှိတရားကိုအသာဆုံးသိမှာမဟုတ်အချို့အချို့တော့သိမှာဒါကြောင့်ဆရာတွေကလည်းပြောတယ်ဟေးဟိုပါရပြန်မပတ်နဲ့ဟေးဒီပါရပြန်မပတ်နဲ့ဘာလို့သူတို့လည်းစိတ်တူလို့ပြောတာအမားတွေဖတ်ပြီးပါဆိုတော့အဲ့ဒါကြောင့်မလို့ဘာရပြန်ဒီဟာအမှန်မှန်လည်းမရှိဘူးဘာရပြန်ဘလောက်ပေါင်ပေါင်ဟိုအနှစ်တရားမပြီးဘူးလွန်ခဲ့တဲ့အနှစ်80ရာဘာရပြန်ကလေး အတွေးကောသဘောကျလူကြီးဒါကြောင့်မို့ကျွန်တော်တို့ကကုရ်အာန်ကိုဓာတ်ရိုက်နားလည်အောင်ကြိုးစားဖို့တာဝန်ရှိတယ်နော်ဒါကြောင့်မို့ကုရ်အာန်ကိုဓာတ်ရိုက်နားလည်အောင်ဒီ59လမ်းမှာကြောင်းပြီးဖွင့်ထားတယ်တခြားမှလည်းရှိမှာပါကြိုက်တဲ့ဒီမှာလေ့လာအဓိကတော့ကုရ်အာန်ကျမ်းစာကိုကျွန်တော်တို့ဖတ်ရင်ဓာတ်ရိုက်နားလည်အောင်ကြိုးပမ်းကြပါလို့ပြောရင်းနဲ့ကျွန်တော်ပထမပုဒ်ကိုကျွန်တော်ပြောချင်တယ် إن صلاتي ونسبي ومحياي ومماتي لله رب العالمين إني وجهت وجهي للذي فطر السماوات والأرض إني فوق ما أنا من المشركين آج نور دي آية را مسلم دونوں میں آیا ہے نا صلاة عیسیٰ وہ إني وجهت وجهي للذي فطر السماوات والأرض إني فوق ما أنا من المشركين Kedua bagian ya, siaranya bagian. Apa kau tidak kurang ayat? မမဘာလဲသိရသူ့သဘောတရားလည်းသိရစัจ java လာအနန္တကိုစတင်တည်တည်ဖန်ဆင်းတဲ့အလားရှင်မြတ်ရဲ့ဘတ်တော်ဘုရားနဲ့ကျွန်တော်မျက်နှာမူပါတယ်လို့ပြောတာအဲ့တော့ကျွန်တော်တို့ဘယ်ဘက်ကိုလဲရအောင်အလားဘယ်မှာရှိတယ်အလားဘယ်မှာရှိတယ်ဝါဝါမကုမိုင်းနာမှာကုတမင်းတို့ဘယ်မှာရှိရှိမင်းတို့ကအလားအတူရှိတယ်ကျွန်တော်ကြိုက်တဲ့ဘက်လည်းအလားရှိတာပဲ وأينما تولوا فثم وجه الله မင်းကြိုက်တဲ့ဘက်လည်းအဲ့ဒီတဲ့ဘက်မှာအလားမျက်နှာတော်ရှိတယ်။နော်အဲ့တော့ဒါကဘာသာဆိုရင်ကျွန်တော်မျိုးတို့ဒီအလားဘက်မျက်နှာထဲဆိုတာဘာကိုပြောတာလဲ။ကျွန်တော်မျိုးတို့ကအလားရှင်မြတ်ချမ်းမှပြထားတဲ့ဥပဒေဘက်ကိုပဲမျက်နှာမူပြီးဥတည်ပြီးအခြားဥပဒေဘက်ကိုဘာသာရေးဆိုင်ရာကိစ္စမှာ အစ္စလာမ်အလ္လာဟ်ဥပဒေမဟုတ်တဲ့တန်တဲ့ဥပဒေပဲကျွန်တော်မျက်နှာမူအလ္လာဟ်ပဲမျက်နှာမူလဲဆိုတော့အလ္လာဟ်ပြဝိုးတွေအတိုင်းကျွန်တော်မျက်နှာမူပြီးအဲ့ဒီတိုင်းနေမယ်လို့ဂတိပေးတာနောက်ပါတယ်ဝါမာအနာမင်လ်မုရှရီကင်အလ္လာဟ်ရှင်ကဝဲဖက်ပြီးတော့လက်ခံတဲ့လူတွေမှာကျွန်တော်မျိုးမပါဘူးလို့ပြောတယ်တကယ်မပါအောင်လည်းနေဖို့လိုတယ်နော်နော်ပါစက်လည်းတော့ပြောလို့မရနော်ကဲအဲ့တော့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 မန်တော်များမုဟမ္မဒ်ဆလ္လာလာဟူအလိုင်းဝဆလမ်ကိုလိုများမြတ်တော်အိမ်သူအိမ်သားများမိသားစုများအပေါင်းအသင်းအစဟပ်တော်များရှိလိုလီပြီးတော့ပွင့်ခဲ့ပြီးတော့သမန်တော်များ၎င်းတို့မိသားစုများ၎င်းတို့၏အစဟပ်နောက်လိုက်များအားလုံးအပေါ်မှာလာရှိမြတ်ရဲ့ကောင်းကြီးမင်္ဂလာအဖျားဖျားတယောက်စီဘာမှလူသားစုတရားလုံးအားလုံးလူမျိုး ဘာသာရည်ကြီးမှုမွေးပဲလူသားစုတရားလုံးပေါ်မှာလဲအမောရှင်မြတ်ရဲ့ကောင်းကြီးမင်္ဂလာအဖျားတော်ကိုတက်ရောက်စေပါအာမင်။၎င်းလူသားတို့အားလုံးတွေ့ကြုံနေရတဲ့အခက်အခဲစီးပွားရေးပညာရေးကျန်းမာရေးအားလုံးကိုလည်းအလားရှင်မြတ်ဗတ်မှာဖယ်ရှားပြီးတော့ကောင်းကြီးမင်္ဂလာနဲ့အစားထိုးပြီးတော့အာမင်ကျွန်တော်တို့လာမဲ့တနေ့ဒီတစ်ပတ်ကတော့ဒီရက်နေ့မှာ ငါတကုံလာစုတော်မီအစ္စလာမ်ဝိကြောင်းတော်မှာရှိတယ်ဘိုင်တွန်မာကော်မတီကဥဆောင်တော့ကျွန်တော်တို့ငါတကုံလာပလီဝေဂျမတာများရဲ့မိသားစုထဲကသူရဲ့ရာကစားဆယ်ရန်တိကျောင်းသားကျောင်းသူတွေကိုဝတ်စုံတဲ့လိုအပ်တဲ့စာရေးကိရိယာများပေးအပ်တဲ့အခမ်းအနားကိုမနေ့10နာရီခွဲမှာကျင်းပမယ်။အဲဒါကြောင့်အဲ့ဒီအခမ်းအနားမှာ ရှောင်းတာတင်ထားတဲ့မိသားစုဝင်များမိဘများရောဘောအုပ်တိတ်ဒီများနဲ့အတူတူကကြောင်းသားတွေလာရောက်ပြီးတော့ကျွန်တော်တို့ပေးရမယ်အစီအစဉ်ကိုကြွရောက်ပြီးတော့ယူကြပါလို့မေတ္တာခံပါတယ်အဲ့ဒီအခမ်းအနားမှာကျွန်တော်ပုံရစိတ်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဗီဒီယိုမဆိုးเนาะစေတနာအထိုက်အလျောက်ပါဝင်ခြင်းနဲ့ဆိုလည်းကျွန်တော်တို့လက်ခံပါတယ်ရှေ့ပါကဘုရားမုတ်တီဦးဆောင်အောင်ပါလို့ဒီအတူတူလက်ခံပါ တတိဆိုစေနာရှိတော့ပါဝင်လို့ရကြောင်းကျင်းကြပါတယ်ပြီးတော့မုတ်တီဥစားအောင် BSC ကထုတ်တဲ့ကုရ်အာန်တိပညာပြပွားရေးအမည်နဲ့ထုတ်တဲ့ဆူရာနံပါတ်16ဗနီအစ္စရာအီဆိုတဲ့ကုရ်အာန်အယတ်တွေဘာသာပြန်ဆုံးရှင်းလင်းချက်တွေအားလုံးကိုနော်လူကြီးများလွယ်လွယ်ကူဖတ်ရှုနိုင်အောင်စုစည်းပြီးတော့တင်ပြရတဲ့စာအုပ်ပါဒီနေ့ကစပြီးတော့ကျွန်တော်အရှိမနော်ဘယ်သူဆို ရှင်းရှင်းပြောတော့သူ့ရဲ့တာမိုးမျိုးတော့နော်ရှေ့ရလေးချီးပြပြီးတော့ဝယ်ယူနိုင်ကြောင်းကိုလည်းကျင့်ရအပ်ပါတယ် إن الله يأمر بالعدل والإحسان وإيتاء ذي القربى وينهى عن الفحشاء والمنكر والبغي يعظكم لعلكم تذكرون فاذكروني أذكركم واشكروني